တို့ဒီလိုအောင်လို့ပေါ့နော်ဒါတွေကတို့သိပြီးသားပဲနားလည်ပြီးသားပဲဆိုရင်လည်းဒါထပ်ပြီးတော့နာကြားခွင့်ရတယ်လို့ဒီလိုပဲအောင်လို့ပို့ပြီးတော့သိနေရှင်းနေသွားတာပေါ့ဘုန်းကြီးတို့ကတော့ဆရာသမားများအများကြီးနဲ့အားထုတ်ခဲ့လို့လည်းတွေ့လက်ဦးအားထုတ်ခဲ့တာကတော့လေ ပြုတော်မဟာဝိနည်းဆရာတော်ကြီးဒါတော့ဆရာအရင်နောက်ပရမတန်ဒီကဆရာတော်ကြီးမှလည်းဒီပေါင်းများစွာ15နှစ်လောက်အားထုတ်လို့ပါတယ်။ဘာအောင်ရိတ်ကရှိတော်မူရိတ်ကဆရာကြီးဥပ္ပယကအများကြီးပေါ့။အဲတော့ဆရာကြီးပြောရင်တော့အများကြီးပါပဲ။အဓိက ကျေးဇူးတော်ရှင်ပထမရာသီဆရာတော်ဘုရားကြီးနဲ့ကျေးဇူးတော်ရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးကိုလည်းခုကျေးဇူးကိုဥထိပ်၍ပန်းစင်၍ဆရာတော်ကိုစိတ်မှယူဖိတ်ကြည်ယူစိတ်ဖြင့်တက္ကရာယူသူလက်ဆုံးကိုရှင်ကိုပါဘုရားဆရာတော်များဥထိပ်ပန်းစင်ပြီးတော့ဒီနေ့အလုပ်ကြီးတရားကိုပြောပြမယ်အလုပ်ကြီးတရားလို့ဆိုပြီးတွေ့တော့ အလုံးလုံးတဲ့လူတွေကိုပြောတဲ့တရားလို့ဒီလိုပါပါနော်နားထောင်ကောင်းအောင်ပြောတဲ့ဟာတော့မဟုတ်ဘူးအလုံးလုံးတဲ့လူတွေကိုအလုံးလုံးတဲ့အောင်ကတိရနေစပြီးတော့ပြောပါမယ်လူကတိရနေစပြောတဲ့အခါမှာဘုန်းကြီးတို့ကစကားသူရှိအစွဲပြုတ်ပါလေ တေကုရှိန်နှံတော်ဆိုကြားခဲ့ပုံလားနော်အဆွေပြုတေကုရှိန်နှံတော်ဆိုကြားခဲ့နော်ဘုမာစကားလေးအဆွေဟာအရေးကြီးတယ်ဟောဆွေးနေတာတွေအများကြီးရှိတယ်အဲ့ဒါလေးတွေကိုခဏထားပြီးတော့ဘုန်းကြီးတို့ပြောတဲ့ဟာတွေလည်းဘုရားနိဗ္ဗာန်ဘုရားနိဗ္ဗာန်ကိုလည်းပြောပါဆွဲနေတာရှိတယ်ဆရာဆိုလည်းရှိ ကြောင်းဆွဲတာရှိတယ်နီးဆွဲရှိတယ်ဒီနီးမှဟိုနီးမှဟိုဆရာမှဒီဆရာမှစသည်ဖြင့်ဟိုเจ้าမှဒီเจ้าမှတွေပေါ့ဟောအဆွဲဝင်ပါလို့ပဲဖြုတ်ဖို့လိုလားမလို့လုံးလုံးစဲအဆွဲလေးကိုအရင်ဖြုတ်ထားလိုက်ပါဆွဲခဲ့တာလေးတွေလည်းကိုယ်နဲ့တိုက်ဆိုင်တော့ဆွဲကြတာပေါ့လေနော်ကိုယ်နဲ့အစဉ်ပြေဆွဲရတာသဘာဝပဲအပြစ်ရလို့တော့မပြောဘူး ဆွေးတယ်ဆိုရဲကောင်းကောင်းတာမကောင်းဘူးဒါတော့အရင်ဆုံးတတိချက်စေချင်တယ်အဆွေးရှိနေရင်ဒီအဆွေးကိုအရင်ချွတ်ဖို့လိုလားမလိုလားစိတ်ကိုရှင်းရှင်းလင်းလင်းပို့ပို့ပါပါမြတ်စွာဘုရားနည်းတို့ဟိုစာပြီးတော့နားထောင်မယ်ဒီလိုလေးစိတ်ကိုလည်းလုံးသနာပါတော့အဆွဲတွေခံနေမှာဆိုလို့ကအရင်ပြောကြတယ်ဟုတ်လား ဒီလိုစေအခုဘုန်းကြီးပြောတာကြတော့ဘုန်းကြီးပြောမယ့်ဟာပဲသိချင်တာလဲသဘောပေါက်အောင်နားယူသိချင်ပါတယ်စေနာရှာတော့ဘယ်မှာရှာလဲတရားရှာကိုယ်ကိုယ်မှာနောက်တစ်မျိုးပြောတရားရှာခန္ဓာကိုယ်မှာဆိုရင်သိပြီးတော့မပြည့်စုံကိုယ်မှာဆိုတော့ရုပ်ကိုပြောတာ ရုပ်ဆိုတော့ဘယ်လိုလဲဒီနှုတ်ထုတ်တိုင်းနေတဲ့ရုပ်ကြီးကိုတရားရှာတဲ့ကိုယ်လို့ပြောတာတရားရှာကိုယ်မှာတရားရှာတာခန္ဓာမှာရှာတယ်မှာရှာတယ်ခန္ဓာလို့ဆိုရတဲ့ခန္ဓာတော့ခန္ဓာဆိုတာအကောင်ပဲရှိတဲ့ခန္ဓာရှိတယ်အကောင်ပဲမရှိတော့ခန္ဓာရှိတယ်နှမျိုးရှိတာပေါ့ခုရှိမှမဟုတ်ဒီထိုင်နေတဲ့ခန္ဓာကိုကြတော့ အကောင်အထည်ရှိဖို့ခံတာ။ဟုတ်လေ။အကောင်ကြီးအထည်ကြီးပေါ့။အကောင်ကြီးရှိတယ်။အကောင်ပုံသဏ္ဍာန်လည်းရှိတယ်။နာမည်လည်းရှိတယ်။အကောင်အထည်လို့ပဲအလုံးချုပ်မှုပြီးတော့သုံးလိုက်တယ်။ဟုတ်တယ်မလား။သူရှိတယ်ငါရှိတယ်မောင်ဖြူမောင်ပါရှိတယ်ချောတာလာတာရှိတယ်ဆိုတော့ဒီ အကောင်ထဲရဲ့ရှိသောခန္ဓာနဲ့အကောင်ထဲမရှိသောခန္ဓာဆိုတော့နှစ်ခုရှိတယ်တရားရှာတော့ဘယ်မှာရှာမလဲခန္ဓာမှာရှာဆိုတော့အဲ့ဒီခန္ဓာကိုဘယ်လိုယူမလဲခန္ဓာကိုဘယ်လိုယူမလဲတကယ်ခန္ဓာအစစ်ကပါလေနားလည်ရမယ်ခန္ဓာအစစ်ကဘယ်လို နားလည်ရမယ့်ခန္ဓာအစစ်ကတော့ဘုဂုတ်ဆရာတော်ပြန်ပြောတာရှင်းနေသူပါလေဘလို့ပြောလို့ဆိုတော့ခင်ဗျားတို့ဦးရဲ့ခွေးဟောင်တဲ့ခန္ဓာကြီးကိုရှုခိုင်းတာမဟုတ်ဘူးဒီကိုကြီးကြတော့ပါပါဖြစ်တယ်ခွေးဟောင်တဲ့ခန္ဓာကြီးပေါ့ခွေးမဟောင်တဲ့ခန္ဓာရှုပါခွေးဟောင်မရတဲ့ခန္ဓာရှုပါဒီလိုဆိုလိုတာပေါ့ ဆရာကြီးဆိုလို့လေရုံးပြန်ယူရင်ပေါ့နော်ဆရာကြီးကခင်ဗျားကိုခန္ဓာတရားရှုတရားရှုဆိုတာခွေးဟောင်တဲ့ခန္ဓာကြီးရှုခိုင်းတာပေါ့ဆိုတဲ့သုံးလုံးရှိခွေးမဟောင်တဲ့ခန္ဓာရှုခိုင်းတာအဲ့ဒီဒီသဘောပေါက်ဖို့လိုလားဆိုလိုတဲ့သဘောကတော့ဒီငုတ်တုတ်ကြီးထိုင်နေတဲ့ မရှိတော့ခန္ဓာလို့ခေါ်ပါတယ်ဖြစ်စေယုံနာမူကြတော့ပါလေအကောင်ခဲမရှိတော့ခန္ဓာလို့ခေါ်ပါတယ်မြင်တဲ့အခါမှာဖြစ်တော့ယုံနာကြားတဲ့အချိန်မှာဖြစ်တော့ယုံနာမြင်တဲ့အခါမှာဖြစ်တဲ့ခန္ဓာသားပါပဲကြားတော့လေခန္ဓာ မြင်တယ်ဆိုတာကံကြည့်လို့မရဘူးဟုတ်ကဲ့ပါလားမြင်တဲ့ခံမှာမြင်တဲ့ခံမှာဖြစ်တဲ့ခန္ဓာ၅ပါးဒါနဲ့အချက်ပြောတာသို့တော့အဲ့ဒီ၅ပါးကိုချင်းချုပ်လိုက်မှလည်းပါရတယ်ယုံနဲ့နာနဲ့ရဆိုတဲ့ခန္ဓာတော့မြင်တဲ့တံပါရစက်ခုလို့ခေါ်တယ်မျက်လုံးအဆိုင်အခဲကြီးကိုဘုန်းကြီးကမယူ မြင်နေဆိုတာမျက်လုံးထဲမှာရှိတော့မြင်နေစွမ်းရှိတဲ့အကြည့်တတ်ရဲ့အလင်းရောင်ရဲ့ကြည့်လို့လည်းစိတ်ဆန္ဒရဲ့ဒီသုံးခုစုံတာကိုပါလို့ခေါ်တယ်။နော်မြင်တယ်လို့ခေါ်တယ်ပေါ့လား။မြင်တဲ့နေရာမှာငါပါပါမြင်တာငါမဟုတ်မြင်တဲ့နေရာမှာငါပါပါမြင်တာငါမဟုတ် ကိုဆိုလိုတဲ့သဘောဘယ်ခန္ဓာကိုရှုရမလဲဆိုတာကိုပြောပြနေတာနော်ဘယ်ခန္ဓာကိုရှုရမလဲဆိုတဲ့ခန္ဓာတော့မျက်စိအကြည့်ကံဆိုတာရုပ်တရားအဲ့တော့မျက်စိအကြည့်ဓာတ်ကမျက်လုံးအိမ်မှာဒီအလေးကိုဖမ်းနိုင်တဲ့ဟာကလက်နဲ့ကန်ကြည့်လို့မရဘူးဝက်စိတ်ရှာဝင်ကြည့်လို့မရဘူးဘယ်ကမြင်တာလဲဆိုတာ သူ့ရဲ့အကြည်ဓာတ်သဘာဝပဲရှိတာအလေးရောင်နဲ့ဆုံတဲ့အခါမိမိကလည်းကြည့်လို့တဲ့ဆန္ဒဒုနိဒေါမနတိကာရရှိတဲ့အခါမြင်စိတ်ဆိုတာပေါ်လာတယ်မြင်စိတ်ကမှတရားလို့နံတရားနော်ဟိုကအကြည်ဓာတ်နဲ့အလင်းရပါပဲရုပ်တရားဆိုတော့ရုပ်တစ်ခုတိုက်တော့နံတစ်ခုပေါ်လာတယ်ရှိလားမရှိဘူးလား အဲ့ဒါဖြတ်ခနဲ့ဖြစ်၍ဖြတ်ခနဲ့ဖြစ်သွားတဲ့သဘာဝရှိတာကိုအဲ့ဒီခန္ဓာကိုဆိုလိုပါတယ်သဘောပေါက်လားခန္ဓာကြီးမှာတရားရှာပါဆိုတာဒါပြောတာတရားရှာခန္ဓာမှာရှုဆိုဒီသဘောလေးရှိတယ်အဲ့ဒီခန္ဓာကြီးကဘယ်မှာရှိနေလဲဘယ်မှာဖြစ်နေဘယ်မှာပြည့်နေ အာယု6ပါးလုံးကခန္ဓာတွေဖြစ်ပြနေတာပဲမဟုတ်လားနော်အချိန်ကြီးတစ်စက်ဖြစ်ပြမျက်စိမှာဖြစ်တဲ့ခန္ဓာနားမှာဖြစ်တဲ့ခန္ဓာနာနာမှာဖြစ်တဲ့ခန္ဓာတရားမှာဖြစ်တဲ့ခန္ဓာကိုယ်မှာဖြစ်တဲ့ခန္ဓာအတွေးမှာဖြစ်တဲ့ခန္ဓာခန္ဓာရဲ့ညာကြီးဖြစ်တာဖြစ်မှာနော်မျက်စိနာနာလျာကိုယ်စိတ် အားလုံးကခန္ဓာဖြစ်ခန္ဓာ၅ပါးဖြစ်နေတယ်ဆိုတာသဘောပေါက်တယ်ခန္ဓာ၅ပါးဖြစ်နေတယ်ဆိုတာကိုသဘောပေါက်လို့ရှိရင်ဒီယုတ်ခန္ဓာကိုရတရားရှိနေတာမဟုတ်ဘူးလို့ဥစ္စာသဘောပေါက်တယ်ဒါကအမြင်ရှင်းအောင်အရင်ဆုံးပြောပြတာနော်အဲစပြီးအားထုတ်မယ်ဆိုတော့သုံးလမှာဒီကိုယ်ကိုသုံးလ ဒီရုပ်ကြီးကိုထိုင်ပြီးတော့ရရှိတော့မှာဆိုတော့အရင်ဆုံးခန္ဓာကိုယ်စီစစ်ရမယ်။ရုပ်ခန္ဓာကိုစစ်ကြည့်ရအောင်။ရုပ်ခန္ဓာကိုစစ်ကြည့်တဲ့အခါမှာမိမိရုပ်ကဘယ်လိုနေထားရှိလဲ။ထိုင်နေတဲ့ရုပ်ပေါ့။အရင်စစ်ရပါမယ်နော်။အဲအခြေခံကိုပြောတာ။အရင်စစ်တဲ့အခါမှာမိမိခန္ဓာထိုင်နေတဲ့ ဒီရုပ်ခန္ဓာကြီးကိုယ်ကြီးဒီတရားမရှိရမယ့်ခန္ဓာကြီးဒီခန္ဓာကသုံးပါးမှာဖြစ်တဲ့အတွက်သူ့ကိုတော့အရင်ဆုံးစစ်ဆေးပါစစ်ဆေးကြည့်ရအောင်ဖိုင်နေတဲ့ရုပ်မှာတင်းနေကြက်နေတဲ့သဘောတင်းနေကြက်နေတဲ့ဟာတွေရှိတာထိုင်နေတာနောက်ဆက်ဖြစ်စေတဲ့မှာတပတ်ကိုကြက်နေတာတို့သမင်းကိုတင်းအောင်ဝေဒနာလား အဝိဇ္ဇာကြက်နေတာလို့ဆိုရင်တရားရှုမှတ်တဲ့အခါစိတ်ကနေနေတာပဲရောက်ရောက်နေတတ်တယ်။ဒါကြတော့အနောက်ရှက်ဖြစ်စေတယ်။တရားကိုအနောက်ရှက်ဖြစ်စေတယ်။ကိုယ့်ရဲ့ထိုင်တဲ့ရုပ်ကတရားကိုအနောက်ရှက်တော့ဖြစ်စေတယ်ဒီကိုကြီးကခွေထားတဲ့အာတင်တင်ခွေပုံကလည်းတက်တောင့်တက်တာရှိရင်တရားရှုမှတ်တဲ့အခါစိတ်ကအနေနာခဏခဏရောက်နေတော့တရားရှုမှတ်ရတာအနောက်ရှက်ဖြစ်စေတယ် ဒါကြောင့်ပထမဦးဆုံးစစ်ဆေးရမှာကမိမိခန္ဓာကိုစစ်ကြည့်ပါအစင်ပြေအောင်လို့ရေလောက်ခိုင်းတဲ့ဘောနော်ခန္ဓာကိုယ်မှာအစင်မပြေတဲ့အနေအထားကိုစင်ပြေချိုးမွေ့အောင်ပြင်ပါအနောက်ရှက်ဖြစ်စေတတ်တဲ့အနေအထားကိုပြင်ပါခန္ဓာကိုယ်တိတ်တောင့်နေပြီးတော့ထားတာခါကိုပုံထားတာလည်းဘုံပုံထားတာစသဖြင့်အဲ့ဒါတွေပြင်ပြင်လိုက်ပြင်လိုက်တဲ့အခါမှာ tension မရှိအောင် တခုငါတရားအထုတ်တော့မယ်ဆိုတဲ့စိတ်ကဒီခန္ဓာကိုတင်းသွားစေတယ်တင်းသွားစေတယ်ငါတရားအထုတ်တော့မယ်ဆိုပြီးပုံစံဖက်တဲ့ဥက္ကဏ္ဍကိုထည့်လိုက်ဖြစ်သွားတယ်အဲ့ဒီမှာခန္ဓာကိုယ်ဒီချုပ်ကိုင်မှုသဘောတစ်ခုတည်းကိုတက်ရောက်သွားတယ် freedom ဖြစ်တော့လွတ်လပ်တော့ဒီယုတ်ခန္ဓာကိုယ်ကိုတရားရှိမှဖို့ဘာမှဘယ်ပုံစံဖက်ထဲမှာထည့်စရာမလိုဘဲနဲ့ကိုယ့်ရဲ့ သဘောဆန္ဒနဲ့ကိုယ့်ရဲ့ခန္ဓာကိုယ်အနေထားနဲ့ကိုက်ညီတဲ့အိရိယာပုတ်အနေထားကိုသက်တမ်းတကဖြစ်စိုးအနေထားကိုပြောင်းလဲယူဖို့လိုတာပေါ့။ဒါကခန္ဓာကိုစစ်ကြည့်ပါခန္ဓာကြောင့်တရားရှိတဲ့အခါမှာနောက်ဆက်ဖြစ်တဲ့ဒါအခြေခံသဘောတရားပဲနော်။ဒါအနောက်ဆက်ဖြစ်တဲ့အတွက်ခန္ဓာကိုယ်လေးကိုကိုယ်ကသက်တမ်းတကဖြစ်အောင်ပြင်ပြီးပြီဆိုစိတ်ကိုလည်းပြင်ပါဖို့ခန္ဓာကိုယ် သက္ကသက္ကရှိမှတရားအထုကောင်းမယ်။ဝင်လေထွက်လေကလည်းပဲခေါင်းကိုတက်မှစွာထားမှအောက်ဆီဂျင်ကစုပ်ထဲကိုကောင်းကောင်းရောက်မယ်။အောက်ဆီဂျင်စုပ်ထဲကိုကောင်းကောင်းရောက်မှစိတ်ကကြည်နေမယ်။စိတ်ကကြည်နေမယ်။အောက်ဆီဂျင်ကအစုပ်ကနေဒီလိုလုံးဖြတ်ပေးတာဖြစ်တဲ့အတွက်သွေးရဲ့ပတ်မှုအားကောင်းမယ်။အနာရဝီခန္ဓာဝီကသဘောတရားရမယ် ကောင်းမှုဖြောင်းပြောင်းထားခြင်းဟာအကျိုးကျေးဇူးပြုတယ်။ခေါင်းကိုမမှတ်ထားခြင်းဟာလည်းအကျိုးကျေးဇူးပြုတယ်။မမှတ်ထားတဲ့ဆိုတိုင်းလည်းကောက်ထားရမယ်လို့ဆိုလိုတာမဟုတ်ဘူး။ခိုင်းကုန်းနေရဲ့အဆင်မပြေဘူး။ဒါအခြေခံသဘောတရား။ဘာဖြစ်လို့လဲဆိုတော့အောက်ဆီဂျင်ကောင်းစွာရလို့ရှိရင်အဆုတ်ကကောင်းစွာလုံးလို့ရင်နှလုံးကလည်းကောင်းစွာလုံးလို့ရင်လူကသက်သာသက်သာရှိပြီးတော့ ရေရှည်ပူပြီးတော့စိတ်ကြည်ကြည်နေနေအထုတ်နိုင်တယ်တိတ်နိုင်တာမျိုးပါလို့မရှိဘူးပေါ့အဲ့ဒီသဘောတရားအခြေခံကိုနားလည်ပြီးခန္ဓာကိုယ်ကြကြအလုံးချနိုင်ပါလို့ခန္ဓာကိုယ်အရင်ပြင်ရပါတယ်လို့စိတ်ကိုအဲ့လိုပြင်နိုင်ပေါ့ပါတယ်သူကဒါပြောသူကထိုင်နိုင်ခုတည်းရှင်နဲ့မိနေလို့ဖြစ်တယ်ပုံစံဖက်တဲ့ဝင်လိုက် ဒါကြောင့်မို့သာလေးခန္ဓာကိုယ်ကိုအရင်စစ်ဆေးလိုက်ပါစစ်ဆေးကြည့်လိုက်လို့ရှိရင်အားလုံးအဆင်ပြေပါပြီပေါ်ပါပါပြီဘာမှနောက်ဆက်မရှိတော့ဘူးအသက်ရှူတဲ့အောက်ဆီဂျင်ကို ကောင်းစွာရနိုင်တဲ့အသက်ရှူလမ်းကြောင်းကိုလည်းကောင်းကောင်းလုပ်ချနိုင်ပြီးစိတ်ကိုစစ်ကြည့်ပါဦးတခါစိတ်ကိုစစ်ကြည့်တဲ့အခါမှာဒါကဘုရားအာမထုတ်ပြီးစစ်ဆေးရမယ် တရားမရှိရမရှိမှမီရှုမှတ်တာကိုနောက်ဆက်မဖြစ်စေအောင်စစ်ဆေးရစစ်ဆေးတဲ့အခါမှာတရားရှုမှတ်တဲ့အခါမှာငါတရားမှတ်မယ်ဆိုတဲ့စိတ်ကြီးနဲ့တင်းနေတာမျိုးဖြစ်နေသလားဥပမာဆိုတော့ပလင်းလွတ်တစ်ခုပဲမှာဘာမှမရှိဘူးဆိုကိုထည့်နေတာထည့်လို့ရရေပြည့်နေမယ်စီပြည့်နေမယ်ဆိုသစားတွေထည့်လို့ မိမိရဲ့စိတ်ထဲမှာငါအားထုတ်မယ်ဆိုရင်အတ္တကြီးပြည့်ငါဆိုတဲ့အတ္တကြီးနဲ့ထည့်ထားမယ်ဒိဋ္ဌိကြီးထည့်ထားမယ်ပုံစံဖွဲ့လဲဝင်ပြီးတော့လုပ်နေမယ်ဆိုရင်သီလသမာဓိပညာကိုထည့်လို့မရအဲ့လိုဖြစ်ဒါကြောင့်မို့စိတ်ကိုလည်းပေါ်ပေါ်ပါပါလေးအရင်ထားမယ်စိတ်ကိုစစ်ကြည့်မယ်ငါစိတ်ကဘယ်လိုဖြစ်နေလဲတင်းနေလားကြက်နေလား တရားအားထုတ်နေဒီလိုနေရမယ်ထိုင်ရမယ်ဆိုပုံစံပဲကြီးဖြစ်နေကြလားလွယ်လမ်းမှုမရှိဘူးလား freedom မဖြစ်ဘူးလားစိတ်ကိုသိချစစ်ဆေးကြည့်ပြီးတော့မှဒီစိတ်မှာဒီမှာအတ္တမှာလည်းကင်းလွယ်လွယ်လွယ်လွယ်ပေါ်ပေါ်ပါပါကြည့်ကြည့်နေအေးအေးချမ်းချမ်းဖြစ်ရလားအဲ့လိုဖြစ်ပြီးဆိုတဲ့အချိန်ကြလို့ရှိရင်စိတ်မှာလည်းပဲဘာမှဖိအားမရှိတော့ဘူးတရားအားထုတ်နေရဆိုရင်ဖိအားတော့မရှိသေးဘူး နော်ရုပ်ကိုယ်လည်းဖိအားမရှိဘူးဆိုအဲဒီလိုသဘာဝအတိုင်းသူ့ရဲ့သဘာဝလေးအတိုင်းထားပြီးတဲ့အခါကျမှတရားကိုစပြီးတော့ရှုမှတ်ဖို့ပြင်ဆင်ဖို့လိုပါတယ်ဒါပေမဲ့ရှုမှတ်ခြင်းအပိုင်းကျန်တဲ့ဟာတွေတော့ဟိုအာရုံသိပြီးတော့မိမိခန္ဓာကိုဘုရားလူတာ ကျွန်းကြီးစေပါတောင်းမှနာလို့ဒါကိုစိတ်တည်းလို့ပြရပါစပြီးတော့တရားမှတ်တော့ပဲဆိုရင်ဘုန်းကြီးတို့ခန္ဓာနာပါရှာဖို့တတိအားဖြင့်ခန္ဓာကိုအမိပြုပြီးတရားရှာမှဖြစ်တဲ့အတွက် ပညာနဲ့ပရမတ်ဆိုတဲ့တွဲနေတဲ့ဘာဝနှမျိုးရှိတယ်ခန္ဓာထဲမှာယုတ်တရားတွေကိုအမျိုးမျိုးနာမည်တွေခေါ်ဝေါ်ထားတော့ပညာလို့ခေါ်တယ်အဲ့ဒီနာမည်နောက်ွယ်မှာတကယ်နာမည်နောက်ွယ်မှာတကယ်လှူရှားနေတဲ့ဘာဝတွေကိုပရမတ်လို့ခေါ်တယ်နာမည်မပါဘဲနဲ့ လှူရှားနေတဲ့သဘာဝတွေပရမတ်လို့ခေါ်တယ်။ခန္ဓာကိုယ်ထဲမှာရှိတဲ့နာမည်ပေါင်းစုံကိုတော့ပညာလို့ခေါ်တယ်။အဲတော့ခန္ဓာကိုယ်ကိုအရင်ဆုံးပုဂ္ဂရှာပေါ့တော့။ဆိုလိုတဲ့သဘောကတော့အခုနာသီဝဝင်လေထွက်လေရှုမလား။ဒါမှမဟုတ်ပေါင်းတဲ့ပိန်တွေကိုရှုမှာလား။ဒါမှမဟုတ်ပါရှုမလဲ။ကိုယ့်ကိုယ်ကိုစဉ်းစားကြည့်။စဉ်းစားကြည့်တော့ ဝင်လေထွက်လေရှုနေကြပုဂ္ဂိုလ်တွေဝင်လေထွက်လေပဲရှုတယ်။ဘောင်းနဲ့ပင်နေဆိုတာလဲသူကအဲ့ဒါရှုနေကြပုဂ္ဂိုလ်တွေအဲ့ဒါပဲရှုတယ်။စိတ်ကအဲ့ဒီပဲရောက်ရောက်သွားစိတ်ပါနေတယ်။အဲ့ဒီလိုစိတ်ပါလာတဲ့ခန္ဓာတော့ဘာဖြစ်လဲဆိုဘောင်းနဲ့ပင်နေရှုမှမှန်တယ်လို့စိတ်ကလည်းထင်လာ။ဝင်လေထွက်လေရှုမှမှန်တယ်လို့ဒီလိုစိတ်ကထင်လာ။ဒါရဲ့အခြေခံနေတော့အခြေခံနေမှာဆွဲဖို့ရည် ရှုပ်ပြီးမိမိရဲ့စိတ်ထဲမှာအရင်ဆုံးဒီအစွဲတွေဖြစ်လိုက်ပါခန္ဓာတစ်ခုလုံးကတရားရှိတရားဘောင်းပိုက်တစ်ခုလည်းရှိတရားမဟုတ်ဘူးနာရီဘတစ်ခုလည်းရှိတရားမဟုတ်ဘူးဘယ်နာဖြစ်ဖြစ်ရှိလို့ရတယ်ဒီပဲအာယုတစ်ခုကိုရွေးပြီးထားတာစပြီးတော့ရှိတဲ့ပုဂ္ဂိုလ်ကဘယ်နေရာမှာအာယုထားရမှာမသိလို့ အမြဲတမ်းလည်းရှိတယ်၊လွယ်လည်းလွယ်ကူပဲ။လူတိုင်းရဲ့စရိုက်နဲ့လည်းကိုက်ညီတဲ့ဟာကိုရွေးဆိုရင်အာနာပါနာလူတိုင်းနဲ့ကိုက်ညီတယ်၊မွေးရလည်းရှိတယ်၊လွယ်လည်းလွယ်တယ်။ဒါကြောင့်အာနာပါနာရှုဖို့ကိုအများအားဖြင့်ရွေးချယ်စေတယ်။ပြီးတော့ဝမ်းမဲ့ဖုံးပေမှုကလည်းမွေးရရှိတယ်၊လွယ်လည်းလွယ်တယ်။ရှုမှတ်လို့လည်းလူတိုင်းနဲ့လည်းကိုက်ညီတော့အဲ့ဒါကို ရွေးပြီးတော့တစ်ခုရွေးရမှာပေါ့ဒါဒါမှတ်မှန်မှန်တယ်လို့ဒီလိုစိတ်နဲ့မဆွဲစေချင်ဒါဒီဝါရှိမလားရင်ကြိုင်ကိုရှိဦးမလားအာတင်ပါနဲ့တမ်းမြင်နဲ့ထိတာရှိမလားပေါ့နော်တိုက်တာရှိလို့ရတယ်ဘယ်နာရှိရှိမှလည်းရှိလို့ရတယ်ဆိုတော့သဘောတရားတော့ဥစွာနားလည်တာပေါ့ပဲဘယ်နာရှိရှိရတယ် ဒါပေမဲ့အဲ့ဒီနေရာမှာကို focus ထားတဲ့ဟာတစ်ခုဟာကိုယ့်အတွက်အဆင်ပြေဆုံးအရာတစ်ခုကို focus ထားလိုက်ပါ focus ထားရဲဆိုမြင်ွက်တစ်ခုလုံးတော့မြင်ရတယ်ဒါပေမဲ့ကို focus ထားတဲ့တစ်ခုကိုပဲကိုကအဓိကစားပြရဘယ်အောင် focus ထားမယ်ဝင်လေထွက်လေကို focus ထားတယ်ဆိုပါဆိုမြင်ွက်တစ်ခုလုံးမြင်ရပေမဲ့ကို focus ထားတဲ့ဟာကကိုအာယုံပြုစီရ တခုရွေးချယ်လိုက်တဲ့အခါမှာဘယ်ဟာရွေးရွေးအဲ့ဒီရွေးတဲ့ဟာမှန်ကန်စွာအလုပ်လုပ်တတ်ဖို့အရေးကြီးတာပါတဲ့ဒါအရင်ဆုံးအစွဲကိုချုပ်ပြတာဒါဆိုဟုတ်ပြီစပြီးတော့နာမီဝကိုဘုန်းကြီးရွေးချယ်တယ်နာမီဝကိုရွေးချယ်တဲ့အခါမှာစိတ်ကအကုန်လုံး တည့်တည့်ကြည့်ပါငါပြီးပါတည့်တည့်ကြည့်ပါဆိုတဲ့စကားသုံးသားတယ်နော်တည့်တည့်ကြည့်လို့ရှိရင်ဒီနာပြီးွားဆိုတဲ့သဘာဝကိုလည်းကိုယ်အာရုံမပြုနဲ့နှာခေါင်းကိုအာရုံမပြုနဲ့ဆိုတာနှာခေါင်းကိုလည်းအာရုံမပြုနဲ့လေကိုလည်းအာရုံမပြုနဲ့နှာခေါင်းနေရာနဲ့လေနဲ့ တိုးသွားလို့ထိသွားတဲ့သဘောအာရုံပြုလဲလို့ရှိတယ်။အဲဒီနေရာမှာနှာခေါင်းဆိုတဲ့ပုံစံကြီးလည်းမပါတော့ဘူး။လေဆိုတဲ့ပညာရုပ်လည်းမပါတော့ဘူး။ထိမှုလေးကိုပဲစိတ်ကတဖြည်းဖြည်းတစ်ဆက်တစ်ဆက်နဲ့ထိမှုတောင်းလျှောက်ပြီးပြီးသွားလို့ဒီထိရဲ့သဘာဝကိုသိအောင်လုပ်ဖို့ ထိတာလေးကိုသိနေမယ်ထိတာလေးကိုသိနေမယ်ထိနေသိနေထိနေသိနေဆိုတဲ့အခြေခံသဘောနဲ့ပေါ့။ဘာမှရှိမှတ်တဲ့ပုဂ္ဂိုလ်တွေရတယ်ဘာမှဖောင်းမှုပိတ်မှုစိတ်ဆိုင်ထားမယ်။ဘာမှပုံစံကိုတော့အာရုံမပြုဘူး။အတွင်းကတောင်းတင်တုံးကံလှူရှားတဲ့သဘာဝကိုပဲအဆက်မပြတ်သိအောင်ကြိုးစားမယ်။ရှုတယ် မှတ်တယ်ဆိုတာသိအောင်လုပ်တာပေါ့မြင်အောင်လုပ်တာဖြစ်အောင်လုပ်တာပေါ့တရားမှတ်တယ်ဆိုတာကသိအောင်လုပ်ခြင်းပေါ့ဖြစ်အောင်လုပ်တာပေါ့မရရအောင်လုပ်တာပေါ့အတင်းဖြစ်ရပြီးဖြစ်အောင်လုပ်တာကိုရှုမှတ်နေတဲ့ရှုဘက်ကိုပို့ပို့ပြီးတော့သိအောင်လုပ်တာများများသိအောင် လူအပြီးအောင်လုပ်ဖို့ဆိုရင်ပထမဆုံးအဲ့အာယုံကိုတတိထားတအောင်လေ့ကျင့်ရတယ်။တတိထားတအောင်လေ့ကျင့်ရတယ်။အာယုံကိုအသုံးပြုရတယ်။ဖောင်းမှုပိန်မှုအာယုံဝင်လေထွက်လေဆိုတာအာယုံပဲ။အဲ့ဒီအာယုံကိုအသုံးပြုပြီးတော့တတိဖြစ်အောင်လုပ်ရတယ်။တတိတွေဖြစ်လာပြီးဖောင်းနေပိန်နေတိနေဆိုတာတတိတတိကိုကြိုးထား တတိတိအဆက်မပြတ်တိုးပွားလာတယ်တရားမှတ်တယ်ဆိုတော့တတိကိုစုဆောင်နေတာတတိကိုစုပေါင်းနေတာစုပေါင်းစွမ်းအားစုဆောင်တဲ့စွမ်းအားပြည့်လာပြီဆိုရင်တမာတိနဲ့ပညာအလိုဖြစ်လာတယ်အလိုဖြစ်လာတယ်ဒါကြောင့်မို့တရားမှတ်တဲ့အခါမှာစိတ်အေးအေးထားမယ်ကောင်းအေးအေးထားမယ် စိတ်ကိုအာယုံပေါ်မှာအထိုင်ချထားပြီးတော့ကိုရှုမှတ်လို့တဲ့အာယုံတစ်ခုပေါ်မှာဆွဆွနေနေအေးအေးချမ်းချမ်းလေးရှုမှတ်တတ်ဖို့လိုတယ်။တဲ့တဲ့ကြည့်ပါထဲ့ထဲ့ပဲကြည့်ပါနဲ့။တဲ့တဲ့ကြည့်ပါထဲ့ထဲ့ပြီးတော့ကြည့်ဝင်ရတဲ့ရှုတဲ့ကံမှာရှုတဲ့ဆံနာမနာပါရဲ့လားတွေးလိုက်ထည့်လိုက် ငါရှိတယ်မနဲ့ဘယ်လိုဖြစ်သွားမလဲမဖြစ်သွားမလဲအမမြင်ဘူးမမြင်တာမမြင်အောင်လုပ်မယ်ဆိုထဲ့ထဲ့တာလေအမှားတယ်တဲ့တဲ့ပဲကြည့်ပါထဲ့တဲ့ပဲကြည့်ပါတရားရှိမှတ်တဲ့အခါမှာဘယ်လိုလုပ်မလဲဆိုရင်တဲ့တဲ့ပဲကြည့်ပါထဲ့ထဲ့ပြီးတော့မကြည့်ပါဘူးရေးကြည့်တယ်နော် ထည့်ထည့်ပြီးတက်တက်ကြည့်တာထည့်ထည့်ပြီးတော့မကြည့်ရဘူးအခုပြောပြမြင်နေဘုရားတရားကိုရှုမှတ်တဲ့အခါမှာဝင်လေထွက်လေရှုတယ်ဆိုတာမထင်ရှားဘူးထင်ရှားအောင်အတင်းလို့ယူတယ်ဆိုတာထည့်တယ် မထေရှားရဲ့မထေရှားရဲ့အတိုင်းသိနေဖို့တာလို့ယူမယ်။ကြောက်သွားရင်ကြောက်သွားတဲ့အတိုင်းသိနေဖို့တာလို့ယူမယ်။ထေရှားရင်ထေရှားတဲ့အတိုင်းသိနေဖို့တာလို့ယူမယ်။မထေရှားကိုထေရှားအောင်မလုပ်ဘူး။ကြောက်နေတာကိုပေါ်အောင်လည်းလုပ်စရာမလိုဘူး။နောက်သူဘယ်လိုပေါ်လာတယ်လဲ။ပေါ်လာတဲ့ဟာကိုသိနိုင်တယ်များသိအောင်ကြိုးစား စူးစားရင်စူးစားနေမကောင်းလည်းမကောင်းလည်းမမတက်လည်းမတက်လည်းမမထင်ရှားလည်းမထင်ရှားလည်းမအမတ်ကိုတဲ့တဲ့မမတ်တာမှတ်နေလို့ရှိရင်ဒီအမတ်အားပြည့်လာတဲ့အခါသိတရားအားလုံးကဘယ်လိုလိုပြည့်စုံသိတာကိုကအတင်းကြီးလိုက်လို့ယူကြမလို့တဲ့တဲ့ကြည့်ပါတဲ့တဲ့ကိုကြည့်ပါအဲ့ဒါအတူဆုံးပဲနော်အတူဆုံးနည်းလမ်းပဲ ပြေပြေကြည့်ပါခဲ့ပြပြီးတော့မကြည့်ပါကိုယ်သဘောမထဲနဲ့လို့ပြောတာသူပြတာကြည့်မှာလားကိုကြည့်ချင်တာကိုလုပ်ယူမှာလားဒီကခုရှိတာပေါ့တရားရှိမှတ်တဲ့ပုံမှာသူပြတာကိုကိုကြည့်ဖို့တာလည်းရှိတယ်ကိုဖြစ်ချင်တာကိုကိုလုပ်ဖို့ရှိဒါကြောင့်နေချမ်းမဟုတ်တော့သဘာဝတရားရှိပါဘူး ဘာဝတရားရှုမှဆိုတော့ကိုရွေးချယ်ထားတဲ့အာရုံကိုရွေးချယ်ထားတဲ့အာရုံတစ်ခုကြည့်တဲ့အခါမထည့်ကိုယ်သဘောတွေပါမထည့်တဲ့သူကပြောင်းနေပေါ်မလို့ပြောင်းနေပြောင်းနေပြောင်းပြောင်းသွားတော့သိနေဘူးပေါ်လာရင်ပေါ်လာတာသိဘူးတစ်ဝက်ပဲပေါ်ရင်တစ်ဝက်ပဲသိဘူး မထင်ရှားလေးပဲပေါ်လာမထင်ရှားလေးပဲသိအောင်အဲ့ဒါထင်ရှားအောင်လုပ်စီအောင်လုပ်အဲ့ဒီသိအောင်လုပ်ရင်လုပ်ရင်သူ့သူလိုထင်ရှားလာကိုလို့လို့ထင်ရှားရဲအတင်းလို့ဒီလိုထင်ရှားရဲဆိုတော့အဆင်မပြေဘူးကိုဉာဏ်ကကိုရဲ့တတိကအားကောင်းလာလို့ရှိရင်မထင်ရှားပါနဲ့လို့ကားလို့မရမပေါ်ပါနဲ့လို့ကားလို့မရနော်တော့ကိုယ်တတိကအားကောင်းဖို့ဆိုရင် ဒီစိတ်အေးအေးလေးထားရပြီးတော့သဘောတရားမှန်မှန်လေးရှုပါဖို့တာလည်းဖြစ်တယ်လူဟုမယုဉာဏ်ယုတ်ယုထိုသူအရိယာဖြစ်တဲ့လူဟုမယုနာယုတ်ယုထိုသူအရိယာဖြစ်တဲ့လူလို့မယူပါကိုရှုနေတယ်ငါရှုနေတယ်ဆိုထည့်လိုက်လူကရှုနေတယ်ဆိုထည့်လိုက် နာယုတ်ပဲလို့စိတ်ကတိုင်းရိုက်ကြည့်ပြီးတော့တိုင်းရိုက်အတိအကျကပ်ပြီးတော့တဲ့တဲ့ကြည့်တာကိုကြိုးစားလို့ရှိရင်ထဲလာတယ်နေလာတယ်တဲ့တဲ့ကြည့်တာလာတယ်ထဲလာတယ်နေလာတယ်ကိုယ်တော်တိုင်းအထာယုတ်ပဲထင်ပါရဲ့ဒါအနိစ္စဆိုတာဒီလိုနေမှာပဲဒါအနတ္တဆိုတာဒီလိုနေမှာပဲငါတွေ့တာကဘယ်လိုပဲဘာလို့ပဲဆိုဖြစ် ဘောထည့်စရာဘူးဒါနဲ့ဉာဏ်ကွက်ပေါ်လာမဲ့ဟာကိုကထည့်လာကိုအားထုတ်နေတာလားတဲ့တဲ့ကြည့်တာလားဆိုတော့ကိုရှိစေပေါ့နော်အဓိကတော့တဲ့တဲ့ကြည့်လို့ရှိရင်စိတ်ကအေးအေးတန်းတန်းနဲ့အားထုတ်နေပါလေထည့်တဲ့ပြီးတော့ကြည့်တယ်ဆိုတာကိုယ်လိုစရာပန်ပြီးနေတာဖြစ်တယ်ဆိုတော့ကိုယ်လိုစရာဖြစ်လာလို့ရှိရင်စိတ်ပြန်လာကိုယ်အလိုကြမဖြစ်ဘူး တရားနာတဲ့အချိန်မှာပဲဖြစ်ဖြစ်ရှုမှတ်တဲ့အချိန်မှာပဲဖြစ်ဖြစ်ကိုလိုချင်တဲ့ပုံစံမျိုးမဖြစ်ဘူးစိတ်ကပင်ပန်းလာတာဖြစ်တာအဲတော့တဲ့တဲ့ကြည့်မယ်ထဲတဲ့မကြည့်နဲ့တရားနာလိုက်တာမှတဲ့တဲ့နာထောင်မယ်ထဲတဲ့ပြီးတော့အတွေးတွေနဲ့နာထောင်တယ်နာထောင်တဲ့အခါမှာပိဋိဆက်ကတဲ့တဲ့နာထောင်ပြီးတော့အဲ့ဒီတဲ့တဲ့လုံးကြည့်မယ်လုံးကြည့်လို့အစဉ်မပြေလျှောက်တာ ပေါက်တဲ့အားတွေကိုဥပဒေနဲ့မေးမြန်းတာအမြင်ရှင်းမှအားထုတ်လို့ပိုကောင်းတာအမြင်မရှင်းအားထုတ်ဖို့ဆင်ပြေအခုပြောပြတဲ့ဟာလည်းကတိကိုပြောရှိကံသဘောတရားတွေအခုမှစအားထုတ်မဲ့ပုဂ္ဂိုလ်တွေနားလည်အောင်ပြောပြကျွမ်းကျင်နေတာပုဂ္ဂိုလ်တွေတွေ့ကြတော့သုံးတဲ့မှာတဲ့နော်ဒါပေမဲ့ဒါတွေဟာ နာဝုထမံဆိုတဲ့အတိုင်းဒီဘောတရားအခြေခံလေးတွေကဒီနေ့စိတ်ထဲမှာရှင်းနေပါရှို့တဲ့အခါပို့ပြီးတော့အဆင်ပြေပါမယ်။ဒါကြောင့်မို့လူကိတရားအခြေခံသဘောတရားကိုမြင်ရမယ်ပဲလား။အားလုံးသာ မရှင်းတာရှိတာရှိလူလူလာနေတော့ဟိုတရားအထုတ်တယ်ဆိုတော့သဘောပေါက်အထုတ်လို့ကောင်းလာတော့ကကြီးအစစ်ရှိကအဆင့်လေးကိုပြုပြအစွဲဖြုတ်တဲ့အဆင့်လေးကိုပြုပြမရှင်းရင်ပြီးရတယ်အဲ့ဒါမှာစိတ်နဲ့ရှင်းတော့မှအထုတ်လို့ကောင်းတာမရှင်းရင်အာမနာနဲ့ပြီးပါအချိန်လေးလေးပြီးပါနော်